ခန်းကြီး142အငယ်1မှ4ငါဒီသာရဖျားထံသို့အတန်ကိုလွှင့်၍အော်ဟစ်၏ငါအတန်ကိုသာရဖျားထံသို့လွှင့်၍ဆုတောင်းပတနာပြု၏ရှေ့တော်၌မိတန်းသော စကားကိုမွေ၍ခံရသောဆင်းရဲဒုက္ခကိုကြားလျှောက်ရ၏အကျွန်ုပ်သည်စိတ်ပြည့်လျက်ရှိသောအခါအကျွန်ုပ်တွားသောလမ်းကိုကိုတော်တည်တော်မူ၏အကျွန်ုပ်တွားသောလမ်း၌ကြော့ခွင်းကိုဝှက်ထားကြပါပြီ လက်ရဘက်သို့အကျွန်ုပ်ကြည့်ရှုသောအခါအကျွန်ုပ်တိကျွမ်းသောသူမရှိပါပြေးလို့ရလမ်းလဲပိတ်ပါ၏အကျွန်ုပ်အသက်ကိုနှမျောသောသူမရှိပါ အငယ်ငါမှခொနှစ်အိုးထာဝရဖျားကိုရောကိုအဟစ်ပါ၏အသက်ရှင်သော သူတို့နေရာ၌ကိုရောသည် အကျွန်ုပ်ခိုလုံရာအကျွန်ုပ်ခံစားရာအဖို့ဖြစ်တော်မူ၏အလွန်နှိမ့်ချလျက်နေသော အကျွန်ုပ်၏ကြွေးကြော်သံကိုတားထောင်တော်မူပါအကျွန်ုပ်ကိုညှင်းဆဲသော သူတို့လက်မှကယ်နှုတ်တော်မူပါ သူတို့သည် ကျွန်ုပ်ထက်သာ၍ခွန်အားကြီးကြပါ၏နာမတော်ကိုအကျွန်ုပ်ချီးမွမ်းရမည်အကြောင်းအကျွန်ုပ်ကိုထောင်ထဲကနှုတ်ဆောင်တော်မူပါ ထိုတို့ယေရှုပြုတော်မူသောအခါဖြောက်မတ်သောသူတို့သည် အကျွန်ုပ်ကိုဝန်းရံလျက်နေရကြပါလိမ့်မည်